တကယ်တမာရီအားကောင်းလာပြီဆိုလို့ရှိရင်ဘလို့လောက်တောင်ရှုနိုင်တယ်လဲလို့ဆိုရင်ကြွားကျင်တယ်ကြွားတယ်မားကျင်တယ်မားတယ်လှမ်းကျင်တယ်လှမ်းတယ်ခြားကျင်တယ်ခြားတယ်ဖြီးတယ်ဖြီးကျင်တယ်ဖြီးတယ်အဲ့ဒါလောက်ကြောင်ရှုနိုင်တယ်၁၁ချက်၁၂ချက်အဲ့ဒါလောက်ကြောင်ကြောင်ဒီအလုပ်ကိုရှုလို့ရတယ်တကယ်တမာရီအားကောင်းလာတမာရီအားမကောင်းရင်တော့ရှုလို့မရဘူးတမာရီအားမကောင်းရင်တော့ ကြွားကျင်တယ်ကြွားတယ်နှမ်းနေချတယ်လေးချက်တောင်မှတကယ်မိအောင်မလျှောက်နိုင်မိရိုင်းဟိုရိုင်းဒီထိုးနဲ့ဖြစ်တတ်အဲစူးစိုက်ပြီးတော့စိတ်အားစိုက်ပြီးတကယ်တရားကိုရိုသေသေးရှုလို့ရှိရင်တော့အဲ့လောက်ကြောင့်ရှုလို့ရပါတယ်ရတာနဲ့အမျှလည်းပဲတရားကတကယ်ထင်ထင်ရှားရှားပြပြပတ်တာစိတ်မှတွေ့ပါတယ်တကယ်လျှောက်တယ်တကယ်စုလိုက်တဲ့ယောဂီတွေမှာတကယ်တရားစဉ်းဉဏ်မှတွေ့ကြတာအများရှိတာပဲယောဂီတိုင်းတွေ့တယ်စဉ်းဉဏ်ရဲ့သဘောကိုနားမလည်ဘူးဆိုလို့ရှိရင်တော့မတွေ့ဘူး အဲ့ဒါကဈဉ္ညာလျှောက်တာဒီတော့ဈဉ္ညာကစအထုဇယုံမှာထိုင်တာတဲ့ဈဉ္ညာကမြစီရတယ်ဥပမာထိုင်တာမိနစ်30ပဲထိုင်နိုင်တယ်ဆိုဈဉ္ညာက45မိနစ်တနာရီအဲ့လိုလျှောက်ရတယ်ထိုင်တာဟာတနာရီထိုင်နိုင်တယ်ဆိုလို့ရှိရင်ဈဉ္ညာဟာတနာရီ15မိနစ်တနာရီခွဲအထုဇမှာဈဉ္ညာကိုပို့ပြီးပေးရတယ်ဘာကြောင့်လဲဈဉ္ညာကအရှိကအာယုံထင်ရှားတယ်ထင်ရှားတဲ့အတွက် ကျုပ်ကိုတိတ်ခေါင်းဒီတော့သူကတမာရီရလွယ်ဥတော့ဇင်းညာကိုအရင်လျှောက်ရတယ်ထိုင်တာကဇင်းညာလျှောက်ပြီးမှထိုင်ရတယ်ဇင်းညာလျှောက်ပြီးထိုင်ဇင်းညာလျှောက်ပြီးထိုင်ဇင်းညာလျှောက်ပြီးထိုင်ဒီလိုလုပ်ရတယ်ဇင်းညာတစ်လက်အထိုင်တစ်လက်ဇင်းညာကြီးလည်းဆက်မလျှောက်ရဘူးထိုင်တာကြီးလည်းဆက်မဆက်မထိုင်ရဘူးဇင်းညာလျှောက်ပြီးထိုင်ဆိုတာဘာတွေပဲလဲလို့ဆိုတော့ ဉာဏ်ကစူးစူးဆိုက်ဆိုက်လျှောက်ထားတဲ့အရှိဘအာယုံကလည်းထင်ရှားတဲ့အခါကျတော့စိတ်စူးစိုက်တည်ငြိမ်မှုတမာရီကအားကောင်းတယ်။အဲ့ဒီအားကောင်းနေတဲ့တမာရီကိုအဆက်ပြတ်မခံမဲ့နဲ့ထိုင်ပြီးအထိပအောင်တယ်တော့ကြွရတယ်၊တန်းနေချရတယ်၊ကြွရတယ်၊တန်းနေချရတယ်နဲ့ထိုင်မဲ့နေရာကိုဒီတိုင်းမှတ်တာထိုင်မဲ့နေရာရောက်တဲ့အခါကျတော့ရက်တယ်ရက်တယ်လို့ရှုအောက်ထိုင်ချလိုက်ရင်တော့ထိုင်နေတယ်ထိုင်နေတယ်လို့ရှုတယ်ပြေးပြေးတရွေ့ရွေ့ထိုင်တဲ့အခါကျတော့ထိုင်နေထိုင်နေထိုင်နေထိုင်နေလို့ ဖြည်းဖြည်းရွေ့ရွေ့လေးတရွေ့ချင်းတရွေ့ချင်းထိုင်ကြသွားတာကိုစိတ်ကသိမြောက်ရှုအောက်ထီတော့ထီတယ်ရှုခြေတော့ပြင်တော့ပြင်တယ်ရှုလက်ပြင်တော့ပြင်တယ်ရှုအလုံးဉာဏ်ရကြဖြစ်ပြီးမှစိတ်ကိုဖောင်းတာပိန်တာကိုပြောင်းဆိုင်လိုက်ဖောင်းနေပိန်နေရှုတော့အဲ့ဒီအခါမှာအဲ့ဒီအထိုင်သိကောင်းတယ်ဒါကြောင့်လဲဆိုတော့ဈဉ္ညာလျှောက်တုံးကရထားတဲ့တမာရိဟာအဆက်မပြတ်လို့အဲ့ဒီတမာရိပါလာတဲ့အတွက်တမာရိထိုင်တဲ့အခါမှာစပြိုးတော်မနေရတော့ပဲနဲ့တမာရိတိုးတက်ဖို့ပဲရှိသွားတော့တယ် ဒါကြောင့်မလို့ကောင်းတယ်ဒါကြောင့်ဈဉ္ဉံမှာအမှန်ယူဆက်ရတယ်နာအဲ့ဒါကဈဉ္ဉံလျှောက်တာထိုင်းရှုတာနဲ့ဈဉ္ဉံလျှောက်ရှုတာရင်ပြီးရောလားလို့ဆိုတော့မဟုတ်ဘူးယံပယံခါလဲရရှုနိုင်တဲ့အခါရှုရတယ်လျှောင်းရှုမှပဲတင့်လျော်တယ်ဆိုလို့ရှိရင်လည်းလျှောင်းပြီးတော့တုံ့ပြန်ပြီးရှုရတာလည်းရှိတယ်သို့တော့အဲ့ဒါကတော့နည်းနည်းပါးပါးပဲတုံ့ပြန်ရှုတယ်ဆိုတာကတော့ဉာဏ်တော်အပြင်တုံ့ပြန်ရှုတယ်ဆိုလို့ရှိရင်ပြောအိပ်ပေါ်ပရတ္တများတယ် ဘုရားလည်းပဲဟိုအဝမွန်ပြည်နယ်ဘက်ကဆရာတော်ကြီးတစ်ပါးကတော့သူ့မွန်ပြည်နယ်ဘက်ကမဟုတ်ပြည်ပြည်နယ်ဘက်ကဆရာတော်ကြီးတစ်ပါးကတော့သူယောဂီအဲ့အရှုခိုင်းတဲ့ခရီးနဲ့အဲ့အရှုခိုင်းတဲ့ရှင်းနိုင်လောက်ဘလောက်တော့ကြာတယ်ဘုန်းကြီးတို့ကိုယ်ဝင်လည်းအဲ့လိုအဲ့ရှုလို့မရဘူးသူယောဂီလည်းအဲ့လိုအဲ့ရှုလို့ရတယ်ယောဂီတော့မလိုဘူးသေးဘူးဒါထိုင်ရှုစဉ်ညာလျှောက်ရှုအဲ့ဒီမှတပါး ကြံတဲ့အချိန်တွေမှာလည်းရှုဘာကြောင့်လဲဆိုတော့ကိုယ်အမှုရာဖြစ်သည်မြစိတ်အမှုရာဖြစ်သည်မြအကုန်လုံးလိုက်ရှုနေရအစမပြောင်းယောဂီနာချိန်ဟာအိတ်ချိန်နဲ့ယောဂီရဲ့နာချိန်နိုးနေတဲ့မြတစ်ချိန်လုံးဟာအမြဲတမ်းအမှုရာတွေကိုရှုနေရမှာကြီးပဲသမင်းစားရင်လည်းရှုရမယ်ရေပောက်ရင်လည်းရှုရမယ်ဆံမြုပ်ပောက်ရင်လည်းရှုရမယ်လက်ဖက်ဤပောက်ရင်လည်းရှုရမယ် အဖြေရပါလည်းရှုရမယ်ညနာတက်လည်းရှုရမယ်ရေချိုးလည်းရှုရမယ်ဘိုးအိုးဘိုးလည်းရှုရမယ်အိုးလျှော်လည်းရှုရမယ်အဝတ်ပြင်မှုလည်းရှုရမယ်တကူတကားသွားလည်းရှုရရှုရပါ့ဗျာမရှုဘဲနေရမယ့်အချိန်တစ်ချိန်ကလေးမရှိဘူးတစ်စက္ကန့်လေးမရှိဘူးဆရာတော်ဘုရားကြီးကဒါကြောင့်လုပ်ပေးတရားတွေမှာအမင်းရှိတယ်ဒါလေးဟာဖြင့်အရေးမကြီးပါဘူးဆိုပြီးတော့တဲ့မရှုဘဲမလွတ်လိုက်ပါနဲ့တဲ့အဲ့ဒါမှားသွားမယ်တဲ့ အဲ့ဒီဟာလေးဟာအရေးကြီးပါတယ်တဲ့ရှုလိုက်ပါရှုလိုက်လို့အဲ့ဒီတစ်ချက်ကလေးပြလိုက်တယ်ဆိုလို့ရှိရင်ဝိပဿနာဉာဏ်တစ်ဆင့်တက်သွားနိုင်တယ်ဒီသဘောဒါကြောင့်ခန္ဓာကိုယ်လှုပ်ရှားမှုအမူအရာတိုင်းပြုမှုမှုအမူအရာတိုင်းအကုန်လုံးကိုရှုရတယ်အဲ့ဒါကိုမဟာပရိပဏနာပုတ်ဒေသနာတော်မှာတမ္ပစမမြောက်ပြမိန်ခဲ့တယ်အဘိကံတိပဋိကံတိသံဃာနာကာရီဟောတိရှေ့တို့ရင်လည်းတို့ရဲရှေ့တယ်လည်းတက်တယ်ရှုနောက်ဆုံးလည်းဆုတ်တယ်ရှု အလောကိတေဝိလောကိတေသံသနာဂါရိဟောတိတွေ့ရကြည့်ရင်ကြည့်ရရှုစောင့်ကြည့်ရင်ကြည့်ရရှုသမင်စီတေပတာရိတေသံသနာဂါရိဟောတိလက်သက်ခြေလက်ခြေကိုကိုရင်ကိုရရှုလက်ခြေကိုဆန့်ရင်ဆန့်တယ်ရှုအစာရှိသည်ဖြင့်ညွှန်ကြားကြတာကိုကြောင့်ညွှန်ကြားကြတာဥ္စာရပတဝကမိသံသနာဂါရိဟောတိတဘူတဘာသွားရင်လည်းပဲသွားတယ်သွားတယ်လို့ရှုအဲဒီအထိညွှန်ကြားကြခဲ့တာဒါကြောင့်မလို့အဲ့ဒါတွေကို စိတ်စိတ်ဆဆရှူရတယ်စိတ်စိတ်ကလေးဖြည်းဖြည်းလေးရှူရတယ်ရှူတယ်ဆိုလို့ရှိရင်တော့အဲ့ဒီယောဂီဟာတမာရီမြတ်မြတ်အကောင်းတယ်မြတ်မြတ်အကောင်းကြီးအဲ့ဒီအသေးစိတ်အမူအရာတွေပြုလုပ်ခိုက်မှန်လည်းပဲတရားတွေတွေ့တွေ့တွေ့တွေ့သိပြီးပြီးပြီးပါတယ်အဲ့ဒီပြီးရင်လည်းအဲ့ဒီအသိဉာဏ်တွေရက်ရှုခိုက်မှာအသေးစိတ်အမူအရာရှုခိုက်မှာအသိဉာဏ်တွေရင့်သွားတယ်ထိုင်တဲ့အခါမှာလည်းပဲထိုင်တဲ့အခါရှုခိုက်မှာလည်းရင့်တယ်ဉာဏ်ရောက်တဲ့အခါမှာလည်းရှုခိုက်မှာလည်းရင့်တယ်ဆိုလို့ရှိရင်ဒီဥပဒနာညာမကြခင်ပဲ ထိတ်တန့်ရောက်သွားတော့တာပဲဒါကြောင့်အသေးစိတ်အမူအရာကိုအဲဒီတမလညာပိုင်းကိုဘုရားကအသေးစိတ်အမူအရာလို့အမည်နဲ့ပေးထားတယ်ရှုဝသိရည်ကြည်သည်လက်တကွေးလက်တဆမှာဆိုလို့ရှိရင်မှတ်ချက်ကိုယ်တယ်ကိုယ်တယ်ကိုယ်တယ်ဆိုတာ10ချက်15ချက်လောက်ရအောင်လို့ရှုရတယ်။ဒါခါတည်းအချက်20လောက်ရအောင်ရှုရတယ်။ဆန္ဒမှာလည်းပဲဆန္နေဆန္နေဆန္နေလို့10ချက်15ချက်လောက်ရအောင်ရှုရတယ်။ ခဏရချင်း20လောက်ရအောင်ယူရတယ်အဲ့လိုဖြည်းဖြည်းစိတ်စိတ်ကလေးရှုလေတမာရီကဘိုးအားကောင်းတယ်တမာရီဘိုးအားကောင်းတယ်ညာကထက်လာတယ်ညာထက်လာလေကိုယ်ရဲ့သဘောဆန့်တဲ့သဘောမှဖြစ်နေတဲ့သဘောတွေကိုပြီးလာတယ်ပဲထို့လိုတခြားတခြားဟာတွေမှလည်းပဲဒီတိုင်းဒါကြောင့်မို့အသေးစိတ်အမူအရာကိုဘယ်ယူဆိုင်ရှုစာရတောက်သောတာရလာတာထိုင်နာထားတာအဝိလေတာအဝိချွတ်တာအဝိဝတ်တာအနတ်စွတ်တာဖနတ်ချွတ်တာမြတ်တော်ခန္ဓာစရိမြူရကအစတခုမှမကြံရအောင် ရှုရတယ်ပထမရောစရက်တွေမှာတော့ယတ္တပအတွင်းမှာတော့ဒါတွေကိုမရှုနိုင်တာတွေကများပါတယ်ရှုနိုင်တာကနည်းပါတယ်ကိုယ်ကလည်းပဲကြိုးစားပြီးတော့ငါစိတ်စိစစတတ်နိုင်တယ်များရှုမယ်ဆိုတဲ့စိတ်နဲ့ရှုတော့ကတနေ့တည်းတနေ့ပို့ပြီးတော့အသေးစိတ်အမြဲတည်းရှုမှတ်နိုင်တာများတယ်ရှုမှတ်နိုင်တာများတာနဲ့အနတ်တရားကလည်းပြည့်တက်လာတယ်အရေးကြီးတယ်လို့ခွန်ကြီးကဒီအသေးစိတ်အမြဲကိုယောဂီရဲ့အသက်ပဲအသေးစိတ်အမြဲမရှိရင်ယောဂီကအသက်ထွက်သွားပြီ အသက်ထွက်သွားပြီဆိုတော့ဥပဒနာတတိသမารိညာမရှိတော့ယောဂီရဲ့အသက်ဟာအသက်ဟာဥပဒနာတတိဥပဒနာသမารိဥပဒနာညာနဲ့အဲ့ဒါရှိမှမရှိဘူးဆိုတော့ဥပဒနာတတိလည်းမရှိဘူးသမารိလည်းမရှိဘူးညာလည်းမရှိတော့မရှိတော့ယောဂီရဲ့အသက်ထွက်ဒါကြောင့်အသေးစိတ်အမူအရာဟာယောဂီရဲ့အသက်ပဲဒါကြောင့်သူ့ကိုယူဆရှိပါဖြည်းဖြည်းစစ်စစ်ဆတ်ဆတ်စိတ်စိတ်စူပါရှုတဲ့ယောဂီဟာမြန်မြန်အကျိုးရတယ်ရှင်းရှင်းလင်းလင်းဥပဒနာညာဖြစ်တယ်အဲ့ဒါအသေးစိတ် သူကအဲ့ဒီအသေးစိတ်ရှုနိုင်အောင်မလုပ်ရဘူးလေအမှုကြီးရတဲ့အကုန်လုံးဖြည်းဖြည်းလေးလုပ်ရတယ်မြင်လို့မရဘူးထိုင်ရင်လည်းဖြည်းဖြည်းလေးထားရင်လည်းဖြည်းဖြည်းလေးကိုယ်ရင်လည်းဖြည်းဖြည်းလေးဆိုင်ရင်လည်းဖြည်းဖြည်းလေးဇုံကိုင်ရင်လည်းဖြည်းဖြည်းလေးခင်းခိုင်ရင်လည်းဖြည်းဖြည်းလေးသမင်းစီခင်းယူလာလည်းဖြည်းဖြည်းလေးသူမျိုးပါဇက်စီခင်းယူလာလည်းဖြည်းဖြည်းလေးပါဇက်ဟာလည်းဖြည်းဖြည်းလေးခင်းယူပါလည်းဖြည်းဖြည်းလေးဥချလည်းဖြည်းဖြည်းလေးလက်ပြန်ရုပ်လည်းဖြည်းဖြည်းလေးအစရှိပြီးအကုန်လုံး ဖြည်းဖြည်းလုံးမတိစိတ်မှုတွေအကုန်ရှုလို့ရတယ်။ဒါကြောင့်ဆရာတော်ဘုရားကြီးကလူမမာလို့ကျင့်ရတယ်တဲ့ယောဂီဆိုတာလူမမာများမှာဘာလို့ပဲဖြစ်ဖြစ်မြန်မြန်တက်တက်ကြီးမလုပ်ဘဲနဲ့မရွေ့ခြင်းရွေ့ခြင်းမရွှေ့ခြင်းရွှေ့ခြင်းဖြည်းဖြည်းလေးလုပ်တယ်လို့အမှုရာတိုင်းကိုလူမမာလို့လုံးမလိုက်ပြီးတိစိတ်မှုရောက်ရှုလို့ရတယ်အဲ့ဒါယူဆိုင်ပါ။ကျမ်းဂန်မှာဖော်ပြထားတဲ့အရှင်အနန္ဒာရဲ့တရားရှိဖို့ကြည်လေအရှင်အနန္ဒာဘုဒ္ဓဌာနေရာကနေပြီးတော့ သုံးလုံးလဲမလို့ခေါင်းပေါ်တဖြည်းဖြည်းတဖြည်းဖြည်းစောင့်ချလိုက်တာအဲ့ဒီစောင့်ချလိုက်တဲ့တဖြည်းဖြည်းတဖြည်းဖြည်းယူနေတဲ့တဘောကိုရှင်အနန္ဒရှုတာပဲလဲတယ်လဲတယ်လဲတယ်လဲတယ်ဒီခေါင်းစီကြသွားတာကိုရှုတာအဲ့ဒါရှုတာနဲ့ပဲအဲ့ဒီယူမှုသဘောဝါရောရဲ့တစ်ခုစီတစ်ခုစီဖြစ်ဖြစ်ပြီးပြက်ပြက်ပြက်ပြက်ပြက်ပြက်သွားတာကိုဉာဏ်နဲ့ကပြက်ပြက်ထင်ထင်သိမြင်သွားပြီးတော့အထက်မဉဏ်သုံးခုဉဏ်သုံးခုအရှင်အနန္ဒဟာခေါင်းအောင်ခေါင်းမှမထိခင်ပဲရပါဘူး ဒါအသေးစိတ်ဉာဏ်ရှုရထို့တူပဲပတ္တာစာရထေရီမကြီးပထမပရပတိမဉ္ဇဉ်ဘုဉ္ဇဉ်ရာတော့ကတော့မြတ်စွာဘုရားတရားနာရင်လိုက်ရှုလို့မလို့လွယ်လွယ်ကူကူရတာပဲ။နောက်အထက်မဉ္ဇဉ်သုံးခုဘုဉ္ဇဉ်သုံးခုတွေအထုတဲ့အခါကျတော့တော်တော်အထုရတယ်ကြိတ်ကြိတ်ခဲခဲအထုရတယ်။အဲရကျင်တဲ့အခါကျတော့ညအခါမှာဈဉ္ဉံလျှောက်ပြီးတော့တောင်းကနေဝင်တရားထိုင်မယ်လေးဆိုပြီးတော့ညောင်ဆောင်လေးပေါ်ထိုင်ထိုင်ရကနေပြီးတော့ လင်းလင်းကြီးကိုထိုင်လို့မကောင်းလို့မလို့စီမီးဘွက်ကစီမီးကိုငိမ့်မှမယ်ဆိုပြီးတော့ပန်ရောင်းလေးနဲ့စီမီးစာကိုအသားလေးနှိပ်ပြီးတော့စီမီးတဲ့ကိုစီမီးပါကိုပြုတ်လိုက်အဲ့ဒါလေးကိုရှိတာပဲပန်ရောင်းပိုင်းတော့ကိုင်းနေကိုင်းနေစီမီးစီမီးစာဒီလက်သွားတော့သွားတယ်သွားတယ်စီမီးစာကိုထီတော့ထီတယ်ပန်ရောင်းနဲ့စီမီးစာကိုနှိပ်တော့နှိပ်တယ်စီတဲ့ကိုနှိပ်တော့နှိပ်တယ်အဲအဲ့ဒီအမှုအရာတွေကိုသူရှုရှောက်ရှုတာပဲရှုရင်းနဲ့စီမီးစာလည်းပဲ စီတဲ့ရောက်လို့မိလည်းငြိမ်ပါရောအတ္တဇာရဓိရီလည်းမဉ္ဇဉ်30ပဉ္ဇဉ်30တခါတည်းရောက်လို့ယဟနာဖြစ်သွားတယ်။အဲ့ဒါလောက်ကြအောင်အသေးစိတ်အမှုရရှုမှတ်မှုဟာအရေးကြီးတယ်အရာရောက်တယ်ဒါကြောင့်မို့အဲ့ဒီအသေးစိတ်အမှုရရှုမှတ်မှုကိုပေါ်ပေါ်ပုံမထားနဲ့အင်မတန်အရေးကြီးတဲ့ဟာဒါကိုဒီဆိုင်ပါဒီကရှုရမှန်းနဲ့ပတ်သက်လို့နည်းနည်းချွင်းပတ်တာလေးတွေပြောတာဒါလောက်ဆိုလို့ရှိရင်တော့ ဒီလောက်ပါပဲနေတာထိုင်တာသွားတာလာတာလေးတွေနဲ့ပတ်သက်လို့ဒါလေးတွေကြီးဆိုင်ဆရာလေးတွေရှိတယ်အရေးအကြီးဆုံးကစကားမပြောဘူးဒါအရေးကြီးဆုံးယောဂီဟာစကားပြောရင်ဘယ်တော့မှတရားမတက်ဘူးတက်ပြီးသားတရားအကုန်ရပါစကား9မိနစ်လောက်ပြောတာနဲ့15မိနစ်လောက်အိတ်နေတာဆိုလို့ရှိရင်15မိနစ်လောက်အိတ်နေလိုက်တာကတော့သေးတယ် 9မိနစ်လောက်စကားပြောတာကတရားကိုအများကြီးဖြစ်စီဖြစ်တယ်။ဘာကြောင့်လဲလို့ဆိုတော့9မိနစ်လောက်ပြောတဲ့စကားထဲမှာအကြောင်းအရာကမျိုးစုံပါသွားတယ်။ပါသွားတော့ကိုင်းစကားပြောတော့ပါပြီ။ထိုင်းရှုမှတ်တော့မယ်လို့ရှုမှတ်တဲ့အခါကျတော့ဟိုစကားပြောမှအကြောင်းအရာတွေကတော့ကြမ်းတွေးမိရင်တော့ကြမ်းစဉ်းစားမိရင်တော့ကြမ်းစိတ်ထဲဝင်လာရင်ဒါတွေကရှုမှတ်နေရတာ ਨੇ စိတ်တည်ငြိမ်မှုတမာရီဟာကောင်းကောင်းတော်တော်နဲ့မရတော့တခါတရံဆိုတချို့တချို့မှာ စကား9မိနစ်လောက်ပြောမိလိုက်တာနဲ့တစ်နေ့လုံးပြက်တစ်ညလုံးဖြစ်တာတောင်ရှိသေးတယ်အဲ့ဒါကြောင့်စကားကိုမပြောမဖြစ်တဲ့စကားကိုပြောပါသို့တော့တူတူပြောပါတူတူတုတ်တုတ်နဲ့ပြောပြောပါငါးခုလောက်ပြောမှပြီးမဲ့စကားကိုနှစ်ခုလောက်နဲ့ပြောပြီးအောင်ပြောပါတခြားလူမကြားပါစေနဲ့မိပြီးတော့နှစ်ယောက်ကြားလေးတန်းတူတူနဲ့ပြောဘာကြောင့်လဲလို့ဆိုတော့ မိမိတို့ပြောတဲ့စကားကိုတခြားလူကြားပါပြီဆိုလို့ရှိရင်အဲ့ကြားတဲ့ပုဂ္ဂိုလ်မှာတမာတိပြတ်တယ်ယောဂီရဲ့တမာတိဟာအပံကိုသိကြောက်တယ်ပတ္တကန္တကောဟိတမာတိရဲ့တမာတိမှာအပံဆိုတဲ့ဆူကြောင်ဆူရှိတယ်ဆိုတာကအပံကြားပြီဆိုလို့ရှိရင်တမာတိဟာဆူဆူခံရရတာပဲတဲ့ပြတ်ပြီလူများလမ်းသွားနေတော့မှန်မှန်မှန်မှန်မှန်သွားနေတော့သွားလို့ကောင်းလို့ဆူဆူလိုက်ပြီဆိုလို့ရှိရင်တခါလဲပုံလဲပြီးတော့အသွားပြတ်သွားတယ်လို့ အမှန်ကြားလိုက်ပြီဆိုလို့ရှိရင်အဲ့ဒါသမာဓိလည်းအရှင်ပြတ်တယ်ဒါကြောင့်မို့သူတို့ကအတန်ကြားအောင်စကားမပြောပါနဲ့တိုးလို့ပြောပါပြီးတော့ရှင်းရှင်းပြောနေပါနဲ့အကြောင်းအရာတစ်ခုကိုဖောင်ဖော့ပြီးပြောနေပါနဲ့အဲ့လိုမပြောရဘူးဆိုတာဟာကိုယ်အခန်းမှလည်းမပြောနဲ့တခြားမှလည်းမပြောနဲ့ဒါကြောင့်လဲဆိုတော့ရှုမှတ်ရမှာကစက္ကန့်တိုင်းမိနစ်တိုင်းရှုမှတ်နေရမှာအဲ့လိုမှပဲတရားကမြန်မြန်တက်မြန်မြန်တွေးတယ်ပြီးတော့ ဒီစကားပြောတာနဲ့ပတ်သက်လို့ကုသလရှင်မသိဆရာတော်ဘုရားကြီးကစီမင်းဦးတွေမှာထည့်ရေးထားတယ်ဘယ်လိုလဲဆိုတော့ဤပမထန်ဌာန၌နှစ်ယောက်သုံးယောက်စသည်စု၍စကားပြောနေခြင်းကိုအပြစ်အချင်းဆုံးကိုမှတ်ယူရမည်ဒီလိုရေးထားတယ်အဲ့ဒါစကားဟာဘလောက်တရားရဲ့အန္တရာယ်ဖြစ်တယ်လဲဆိုတာဆရာတော်ဘုရားကြီးကဖော်ပြထားတာလေအဲစကားက မိမိတို့မွေးကလေးကပြောလာတာအခုချိန်ဒီပေါင်းများစွာရှိနေပြီစကားပေါင်းများစွာလည်းဆုံးနေပြီ။နောက်ဒီကတရားထွက်တဲ့အခါကျတော့လည်းပြောအောင်မယ်မသိမချင်းဆိုတော့အခုတရားထုတ်တဲ့အချိန်မှာစကားပြောခြင်းနဲ့စိတ်ကလေးကိုအောင်ဤချုပ်ပြီးပြီးတော့စကားပြောခြင်းလည်းပြောခြင်းနဲ့စိတ်ကိုရှုမှတ်ခြင်းအပြင်ပြောခြင်းနဲ့စိတ်ကိုကြောက်ပွားပါစေ။မလိုအပ်တဲ့စကားအရာတွေကိုမပြောမိအောင်သတိထားပါ။နောက်တစ်ခုကဟိုဒီဒီပွားလို့ရှိရင်နှစ်ယောက်တွဲသွားပါ ရေကျိုးသွားတယ်ပိမာသွားတယ်သမင်းစားသွားတယ်အစရှိဘယ်တော့မှနှစ်ယောက်ပွဲမသားနဲ့နှစ်ယောက်ပွဲပြီးဘေးချင်းရှင်သွားရင်စကားပြောပြီးစကားပြောပြီးဆိုလို့ရှိရင်ဘယ်နဲ့နဲ့ညာနဲ့ရှင်မမပါတော့ဒါကြောင့်နှစ်ယောက်ဘယ်တော့မှမသွားနဲ့ရှင်းနောက်ဆင်းသွားရှင်းနောက်ဆင်းသွားတဲ့အခါမှာလည်းတယောက်နဲ့တယောက်တစ်တောင်တော့နှစ်တောင်လောက်အဲဒီလိုဝေးဝေးသွားရမယ်တကယ်လို့မြောက်သွားရရှိလို့ဘုရားတောင်မှပဲဒါမှစကားမပြောဖြစ်တဲ့စကားမပြောဖြစ်မှလည်းပဲရှိမှမှုကငဲတယ် အဲ့ဒါအရေးကြီးပါတယ်စကားအတန်ကိုယောဂီရဲ့တမာရီကကြောက်တယ်လို့တခြားအတန်တွေလည်းယောဂီရဲ့တမာရီကကြောက်တာပဲဒါကြောင့်ဘာကိုပဲလုပ်လို့အတန်မမြည်အောင်လုပ်ဖို့အရေးကြီးတယ်တကားပဲပွင့်ပွင့်ပကံခွဲရောက်တဲ့ဆေးဆေးပြီးတော့ဘုနာဒီနာသွားတဲ့အခါမှာပဲဖြစ်စေခဏတန်တကောကတကောကမမြည်စေနဲ့တစ်ချက်ချက်တစ်ရှဲရှဲမမြည်စေနဲ့ခဏကိုကြကြနနာကြွားကြကြနနာချလုံအောင်ကြွားလုံအောင်ချ အဲ့ဒီလောက်ပါတကားဖွင့်တာပိတ်တာတွေအဲ့ဒါအရေးကြီးတယ်ဒုံတိုင်းနဲ့ပိတ်လိုက်တယ်အမှတ်တမဲ့ပိတ်လိုက်တယ်အဲ့ဒါဆိုလို့ရှိရင်အပန်းကြီးတယ်တကားကိုအပါလေးလက်ကလေးနဲ့ထိမ့်ပြီးဖွင့်ပါလက်ကလေးနဲ့ထိမ့်ပိတ်ပါအဲ့ဒါဆိုလို့ရှိရင်အပန်းမမြည်ဘူးဖြာခင်းတာတွေဖြာကိုကြောင်းမတိုက်ဆွဲလိုက်တဲ့အပန်းကြီးတဲ့အနန္တထိုင်တဲ့ယောဂီကတမာရီနူလို့တဲ့ဆိုပြက်ရရင်းရင်တော့ပိတ်ကိစ္စမရှိဘူးတခါအခင်းခင်းနဲ့အဲ့ဒီအခင်းမှာလည်းမတ္တရာနေပြီးအောက်ဖုတ်ခင်းနဲ့ထိုင် ဖွင့်လိုက်တဲ့ဆိုတခါတည်းရန်ဖုံးနေကြတာရှိတယ်။အဲ့လိုဆိုလို့ရှိရင်လည်းတမာရီကပြတ်ပြန်ရော။နောက်တစ်ခါပရိထားရတာကဆေးဘူးတို့ပြုံးစီဘူးတို့တရားထိုင်ရယူသွားတတ်တယ်။ပြီးတော့ဖောင်တိန်ပင်တို့ဘောပင်တို့ပေါ်တွဲပေါ်တို့အဲ့ဒီယူသွားတတ်တယ်။အဲ့ဒါတွေယူရင်ထိုင်တဲ့နေရာအများနဲ့စုထိုင်တဲ့နေရာမှာမကြအောင်အမှန်မကြအောင်တတိထားပါ။အဲ့ဒါလေးကြတော့ ဥပုကလေးတွေနဲ့လက်ကမော်လေးတွေနဲ့ထုတ်ထားတယ်ထုတ်ထားရတာမကြဘူးကြာတော့မှပဲအမှန်ကတလောက်မကြီးဘူးသတိထားရတယ်နောက်တစ်ခုကကျမ်းမာမှုချွေးရင်ချွေးချရတယ်ထိန်ချောင်ထားရဘူးခေါင်းပိုက်တယ်မခံနိုင်လို့ရင်လျှောက်ရတယ်တာမန်ခေါင်းပိုက်တာလည်းလျှောက်စရာမလိုဘူးရှုမှရောရှုမှလို့မရဘူးဆိုရင်လျှောက်ပေါ့အဲ့ဒါချမ်းမချမ်းမှလည်းလေဘဒီတိုင်းနဲ့လျှောက်ရတယ် ရောက်တဲ့အခါကျမှတည်တယ်တည်တဲ့အခါကျမှဆေးပေးနိုင်တဲ့ဆရာဝန်ရနိုင်တယ်ဆရာဝန်ကဒီမှာလည်းမပြတ်ရှိနေပါတယ်အဲ့ဒါကြမကြမ်းမှာတော့ဘယ်မှထိန်ချမ်းထားရမဘုန်းကြီးတို့စီမှာလည်းဆေးတွေရှိကြတော့ရှိပါတယ်အချို့ဟာလည်းကိုကိုကိုယ်တိုင်ပြေးလိုက်တာနဲ့ကြောက်ကုန်တာလေးလည်းဒါလည်းရှိပါတယ်အဲ့မကြမ်းမှာတဲ့အခါပြီးတော့မကြမ်းမှာတဲ့အတွက်ပဲသူ့ကိုခွင့်လို့ရတဲ့ဓာတ်တွေရှိတယ်လေ တခြားယောဂီနဲ့တခြားယောဂီနဲ့တန်းတူအာထုတ်ခင်မဲ့နဲ့ရှော့အာထုတ်ခင်ရတာတွေဒါရှိတယ်နောက်တစ်ခုပိတ်ချေမြတ်စွာဘုရားကတော့ယောဂီအချင်းက24နာရီမှ4နာရီပဲတဲ့နာရီ20လုံးလုံးမပြအာထုတ်အဲ့ဒီအတိုင်းအာထုတ်နိုင်မှလည်းပဲတရားကမြန်မြန်နဲ့ထိထိပြမိရတာမှန်တယ်သို့တော့ဘုန်းကြီးတို့စီမှာတော့လျှော့ထားပါတယ်3နာရီ3နာရီခွဲမိနစ်ခေါင်းလောင်းခောက်တယ် ခေါင်းလောင်းဖောက်တဲ့အခါမှာမထသေးတဲ့ပုဂ္ဂိုလ်တွေထဖို့သတိပေးတာပဲခေါင်းလောင်းဖောက်မှထားရမယ်လို့တော့ဒီလိုမဟုတ်ပါဘူးမိမိတို့နိုးနေလို့ရှိရင်နာရီကလည်းထားပြီးအထုံနေနာရီကလည်းထားပြီးအထုံနေအထုံနိုင်တယ်ခေါင်းလောင်းဖောက်တာကတော့မထသေးတဲ့ပုဂ္ဂိုလ်တွေကိုသတိပေးတာပဲထားကြအချိန်လုံးနေပြီညကြတော့အဲ့ဒီခေါင်းလောင်းဖောက်တဲ့အချိန်ကစပြီးအထုံလိုက်တာည10နာရီအထိအထုံ ပိတ်ပူပြင်းပြီဆိုလို့ရှိရင်တော့ဘုန်းကြီးက9နာရီလောက်ပဲအထုပ်ပြီးပြန်ညာဒီလိုပြောပါတယ်အဲပိတ်မပူပြင်းဘူးဆိုလို့ရှိရင်တော့10နာရီမှပြန်ပြီးတော့ကိုနေရာကိုမှနေကြအဲဒီကမှအထုံနေနေဆိုလို့ရှိရင်လည်းပဲနေရာမှာပဲအဲ့ဒီနေရာမှာပဲအိမ်ရင်းနဲ့အဲ့ဒီနေရာမှာပဲအိမ်အဲ့ဒီနေရာမှာပဲထားသိနေဆောက်လိုက်အထုလည်းအဲ့လိုလုံးလုံးနိုင်တယ်။နောက်တခုတတိထားစရာကထိုင်တဲ့အခါမှာအဲ တနေ့တာအထုတ်ဖို့အချိန်စင်းကအကြမ်းမြင်ဆိုလို့ရှိရင်ခုနပြောလို့မနေ့စော3နာရီ3နာရီကိုခေါင်းလောက်ခေါင်းတဲ့အခါထားထားပြီးတော့အထုတ်မနေ့စောထားတဲ့အခါမှာတန့်ပြီးမထိုင်တဲ့ဈဉ္ညာလျှောက်ဈဉ္ညာလျှောက်တဲ့အခါမှာလည်းပဲစိတ်စိတ်မလျှောက်အောင်ဘလွန်းနဲ့ညမနဲ့လောက်ပဲလျှောက်ရတယ်15မိနစ်မိနစ်20လောက်မိနစ်30လောက်လျှောက်လျှောက်ပြီးတော့ထိုင်15မိနစ်မိနစ်30မိနစ်30ဆိုတာကအချိန်မရမှဆိုလို့ဈဉ္ညာကိုအဲ့ဒီအချိန်မှာလျှော့လိုက်တာ ထိုင်ရင်မရမှာဆိုလို့အဲအချိန်ငါရရင်တော့ဈဉ္ညာဟာဘယ်တော့ဖြစ်ဖြစ်တဏှာကြီးတဲ့ဘယ်တော့မှမနေစေရဘူးတဏှာကြီးတဲ့ဘယ်တော့မှမရမနေစေရဘူးအဲဒီထားရတာအချိန်မှာတော့ဘုံငင်ညာကနေနဲ့15မိနစ်မိနစ်23လောက်ပဲရှောက်ပြီးတော့ထိုင်အထုအာယုံစားကိုခေါင်းလောက်ခေါက်တာကအချိန်ခါလိုက်ပြီးတော့9နာရီကနေပြီး9နာရီခွဲအထိရှိလိမ့်မယ်အခုအချိန်မှာတော့အာယုံတက်တာဆိုတဲ့အတွက်9နာရီမှာပဲခေါက်တယ်အဲဒီခါကျအာယုံစားအာယုံစားပြီးတော့နဲ့တခါစုပေါင်းအထုတဲ့ကြောင်းအောင်မှာပဲ ပေါ်ပြီးအထုတ်အဲဒီကနေပြီးတော့10နာရီခွဲအထိ10နာရီ15အထိ10နာရီ15ကျတော့မိစာစားကိုခေါက်လိုက်မယ်မိစာလာစားအဲဒီသမင်းစားသွားတဲ့ခါမှလည်းပဲယောဂီအားလုံးအစဉ်အတန်းနဲ့စင်တန်းပြီးတော့အမှတ်မလုပ်ပဲပေါ်ဖို့အရေးကြီးပါတယ်ပရိသတ်နဲ့ညာတန်းနဲ့အနည်းဆုံးမှတ်ပြီးပေါ်ဖို့အရေးကြီးပါတယ်အဲစားတဲ့တောက်တဲ့အခါမှလည်းဇုံကပကနာလေးကမကြားစီဘဲနဲ့စကားပြောလုံးဝစကားမပြောဘဲနဲ့ရှုမှတ်မှုမပြအောင်စားဖို့အရေးကြီးပါတယ် မိသာစပြီးတဲ့အခါကျတော့လည်းပဲကိုယ်ခံပြန်ပြီးလှုပ်ဆက်ရှိတာလေးလှုပ်ခြင်းနဲ့ဆိုလို့ရှိရင်လှုပ်ပြီးတော့ချက်ချင်းကြောင့်အောက်ပြန်တရားထိုင်နှစ်နာရီကြတော့တရားနာရတယ်နှစ်နာရီတရားနာတာဟာ3နာရီ3နာရီ5 3နာရီခွဲအချိန်အားလျော်စွာဖြစ်သွားတယ်ပြီးတဲ့အခါကျဆက်အထုတ်အခုတော့တရားလျှောက်တာကိုတရားစစ်တာကိုည9နာရီ9နာရီခွဲကိုရွှေ့ထားပါတယ်။ဘာကြောင့်လဲဆိုတော့ညနေပိုင်းမှာ လာပြီးဟိုဟာရောက်တာရှားရောက်တဲ့ဧည့်သည်ရှိတဲ့အတွက်ညဘက်ကိုထားတယ်။ဒါကြောင့်အမျိုးသမီးတွေ9နိုင်9နိုင်ခွဲကစပြီးတော့ညဘက်ကိုတရားလျှောက်ရတယ်။အဲဒီ9ရာကိုညစင်နိုင်ကျမှပြန်အိတ်အဲ့ဒါတနေ့တာအချိန်စီရင်အကြမ်းမြင့်တယ်။ဒါခါအားလျော်ကပြောင်းလဲမှုလည်းရှိတယ်။ဒါနောက်ထိုင်ကုန်ကအမျိုးသမီးပဲဖြစ်ဖြစ်အမျိုးသားပဲဖြစ်ဖြစ် တမလင်ွေထိုင်နေမှာတဲ့သို့တော့အမျိုးသမီးများတမလင်ွေထိုင်မှုဆိုတော့ဘုန်းကြီးရှိမှမထိုင်ရဘူးဘုရားရှိမှမထိုင်ရဘူးဘုန်းကြီးမရှိတဲ့နေရာဘုရားမရှိတဲ့နေရာများမှာတို့မို့မရှိတဲ့ချိန်မှာဆိုရင်တော့တမလင်ွေထိုင်လို့ရပါတယ်အဲတမလင်ွေထိုင်အမျိုးသားများတမလင်ွေထိုင်တဲ့အခါကျတော့ခြေပေါက်ချင်းထပ်မထားဘဲနဲ့ခြေလုံးရှေ့နောက်ဆင်းပြီးတော့အသာချထားပြီးထိုင်တာကပိုးပြီးတော့ထိုင်နိုင်ပါတယ်အဲဒါတမလင်ွေထိုင်၊ကျုံညုံထိုင်၊ခါဖြောင်းမြောင်မမထား၊ခါရီခွေထိုင်ညှို့မထားရဘူး ခါပြောင်းပြောင်းမမှတ်ထားခေါင်းကိုပဲခန္ဓာကိုယ်နဲ့တစ်ပြုံနဲ့တမန်တထားရတယ်ခေါင်းကြီးရှေ့ငိုက်မထားအောင်ရှေ့ငိုက်ထားရင်ချက်ချင်းရှေ့စိုက်သွားတာခန္ဓာကိုယ်နဲ့ခေါင်းနဲ့တစ်ပြုံနဲ့တမန်တထားထားပြီးမျက်စိမိတ်စိတ်ကိုချက်တော့ဝမ်းမိတ်မှစိုက်ထားအဲတချို့ကနားမလည်တဲ့အခါကျတော့စထိုင်တော့မျက်စိမိတ်ပါရဲ့နောက်တော့ကြာ9မိနစ်လောက်ရှိဖွင့်ကြည့်လိုက်တစ်ခါပြန်ပိတ်လိုက်ရှုလိုက်နောက်10မိနစ်လောက်ရှိလိုက်ပြန်ပိတ်လိုက်ရှုလိုက်နဲ့ ပထိုင်ဘက်မှာမျက်စိသုံးလေးကလေးငါးကစိုက်ပြီးလို့ဖွင့်ကြည့်တယ်နားမလဲလို့အဲ့လိုမဟုတ်ဘူးစပြီးတော့ထိုင်လိုက်တဲ့ကဟာမျက်စိမှိလိုက်တာထားမှပဲမျက်စိဖွင့်ရတယ်အဲ့ဒါတတိထားခါကတဖြည်းဖြည်းမတ်ထားရတဲ့နဲ့တောင်မှတဖြည်းဖြည်းညွညွညွညွသွားကြသွားတော့ညွကြသွားရင်ပြန်ပြီးတော့မမတ်ချင်တယ်မတ်ချင်တယ်ပြီးတော့မှမတ်တယ်မတ်တယ်လို့မှတ်ပြီးတော့မအဲ့ဒါအရေးကြီးပါတယ် ထိုင်ပုံမှာခမ်းမမဖြောင်းဖြောင်းနဲ့ကောင်းမမထားဘူးဒါသိအရေးကြီးတယ်လက်ကိုဒီဝင်နေမှာဘဘလကအောက်ကဘလလညာဘလကအပေါ်ကဘလလမိထားထားဒါမှမဟုတ်ပေါင်းဒူးနှလုံးပေါ်မှာလက်နှစ်ဖက်ကိုပလက်နာပြီးတော့ထားလို့ရှိရင်လည်းထားနိုင်ပါတယ်အဲမိမိအစင်ပြေဘလိုပဲမိမိအစင်ပြေဘလိုပါပဲဒါကထိုင်တာမှာအကြံပြင်းအညွန့်ပေါ့နောက်တနေ့တာအစဆုံးတရားအထုတ်တဲ့အချိန်တနေ့တာအစဆုံးတရားအထုတ်တဲ့အချိန် အိယာထသနာကျမ်းအထုတဲ့ထိုင်တဲ့အချိန်ပေါ့အဲ့ဒီအချိန်မှာပထမဘုရားတရားသံဃာယနာ၃ပါးမိဘဆရာသမားကိုရှိဖို့ဥပ္ပယကတော့နောက်မိမိကဒီလုံးတယောက်သောပုဂ္ဂိုလ်အသက်ကြီးတဲ့ပုဂ္ဂိုလ်ကိုဖြစ်စေအကျင့်သိက္ခာပြည့်စုံတဲ့ပုဂ္ဂိုလ်ကိုဖြစ်စေပြမမှုထားတာများရှိရင်နှုတ်နဲ့ဖြစ်စေကိုယ်နဲ့ဖြစ်စေစိတ်နဲ့ဖြစ်စေအဲ့ဒါကိုမှန်းပြီးတော့တန်းပြီးတော့ကြောလိုက်ကျန်လာမှာတော့အဲ့ဒါလိုမဟုတ်ဘူးကြွားပြီးတော့ကြောရမယ်တကယ်လို့မရောက်နိုင်ဘူးဆိုလို့ရှိရင် သူ့ကိုယ်သာဆရာတော်ငါရှိမှသွားပြီးကြောရမယ်လို့ဒီလိုညွှန်ကြားပါတယ်သူကလည်းပဲစိတ်ထဲကမှန်းပြီးတော့ဒီလိုပြမှန်းပြီးတော့ပုံပြကျင်တတ်တာလို့ဒီလိုကြောလိုက်လို့ရှိရင်မစိတ်ကစိတ်ထဲမှာတော့တော်တော်ရှင်းသွားပါတယ်အခုလိုကြောလိုက်ပြီးတော့မှမိမိကိုယ်ကိုကိုယ်နဲ့အသက်ကိုတရားအထုံနေကြအချိန်အတော်အတွင်းမှာမြတ်စွာဘုရားအလကောင်ဆရာသမားအလကောင်ဆွံ့လူပါ၏လို့ဘုရားပို့ဆိုပြီးတော့ဆွံ့လူလိုက်၃ချက် မိရဲ့ကိုယ်နဲ့တက်ကိုတပည့်တော်ရဲ့ကိုယ်နဲ့တက်ကိုမြတ်စွာဘုရားအလကောင်ဆရာသမားအလကောင်ဆုံးပြပါ၏ဒါပြီးတူတန်းလိုက်စွန့်လိုက်အဲဒါကချိုးချုံမုံမောအထုံနိုင်ခြင်းအကျိုးဆရာသမားရဲ့ညွှန်ကြားချက်ကိုတိတိကျကျမငြင်းငြင်းလိုက်နိုင်ခြင်းအကျိုးဒါကြောင့်မလို့မိမိမှာတရားမြန်မြန်တက်ချင်းတွေ့ချင်းပြီးချင်းရှင်းရှင်းလင်းလင်းတွေ့ချင်းပြီးချင်းအကျိုးရှိတယ်အဲဒါဆိုတယ်ဟုတ်လားဟုတ်တယ်နောက်ပြီးတော့မှတဏှာအလုံးပေါ်စိတ်ချုံပြီးတော့စိတ်ဖြန့်ပြီးတော့ပူလိုက် အလောကလုံးရှိတဲ့တ attva တွေကိုမှစိတ်ကိုဖြန့်လိုက်ဖြန့်လိုက်ပြီးတော့မှတ attva မှန်သမျှကျမ်းမှကျမ်းပါစေချမ်းသာကြပါစေကိုယ်ဆင်းရဲကင်းရပါစေစိတ်ဆင်းရဲကင်းရပါစေတ attva မှန်သမျှကျမ်းမှကြပါစေချမ်းသာကြပါစေကိုယ်ဆင်းရဲကင်းရပါစေစိတ်ဆင်းရဲကင်းရပါစေမေတ္တာပွားမမင်းနဲ့လောက်တ attva တွေအလုံးကျမ်းမှချမ်းသာစေခြင်းနဲ့စိတ်ဓာတ်မိမိတဏ္ဍာမှာဖြစ်ပွားလာအောင်အဲဒီလိုပွားရတယ်အဲဒီလိုမေတ္တာစိတ်ဖြစ်လာပြီဆိုလို့ရှိရင်စိတ်ဟာအေးပြီးငြိမ်းပြီးကြည်လင်းလာတယ်ကြည်လင်းလာပြီဆိုလို့ရှိရင်ရှုမှတ်တော့ဖောင်းတဲ့ပိန်တွေကစတာ အင်မတန်ကောင်းတယ်ဒါတဏိဒာမှာအစာဆုံးထိုင်တဲ့အချိန်ဘလောက်ဆိုလို့ရှိရင်ပြီးဆုံးပါပြီအဲအချင်းချင်းပြောရင်ကတော့စသုံးလုံးကိုမှတ်တာပါစိတ်ရဆက်ဆက်မှတ်ပါအမူအရာတိုင်းလို့ဖြည်းဖို့လို့စိတ်စိတ်ကလေးမှတ်ပါကြဲကြဲလေးမှတ်ပါနဲ့စူးစူးဆိုင်ဆိုင်မှတ်ပါပေါ့ရှန်ချာမှတ်ပါနဲ့အဲဒါလို့စိတ်စိတ်ဆက်ဆက်စူးစူးဆိုင်ဆိုင်စိတ်စိတ်မှတ်ဆိုတဲ့ဆောင်းဘုတ်၃ခုကိုသာ လိုက်နာကျင့်သုံးပြီဆိုလို့ရှိရင်တော့အဲ့ဒီယောဂီတရားရှင်းရှင်းနဲ့တွေ့တယ်အများများနဲ့တွေ့တယ်။ဒါကြောင့်အခုပြောခဲ့တာတွေကိုအားလုံးစိတ်ထဲမှာစွန့်ညင်ထားပြီးတော့ဒါကိုမသိရဘူးလို့နောက်ထပ်ပြန်ပြီးနာကျင်တယ်ဆိုလို့ရှိရင်လည်းပဲတရားပေးတဲ့အချိန်မှာလာလာနာနိုင်ပါတယ်။စိတ်ထဲမှာစွန့်ဝဲစွန့်ဝဲများများထားပြီးတော့ရိုးရိုးပေးပေးနဲ့မြတ်စွာဘုရားရဲ့ကိုယ်တိုင်ကျင့်ကိုယ်တိုင်ကြံပြီးတော့ပြန်ဟောထားတဲ့တရားတော်အကျဉ်းနည်းလမ်းမှန်တွေကိုရိုးရိုးပေးပေးနဲ့တကယ်တရားတရားနဲ့ စူးစူးစိုက်စိုက်စိတ်ပါလက်ပါတက်တက်ကြွကြချင်းကြံပွားများကြိုးစားအားထုတ်ကြခြင်းအပြင်မိမိတို့လူရှိရတဲ့ကိုချမ်းသာမှုစိတ်ချမ်းသာမှုနဲ့တကွအမြဲဉာဏ်ဘုံဉာဏ်နိဗ္ဗာန်ကိုလင်းဉာဏ်စွာမြတ်မောက်ပြုနိုင်ကြပါစေ။